ခန်းကြီး32အငယ်1မှ8ထိုအမှုများတို့ကို လက်ဆက်တတ်သည့်နောက်အာရှုရိရှင်ဘီင်တနာခရစ်တီယူဒပြည်သို့စစ်ချီ၍ခိုင်ခံသောမြို့တို့ကို ဝိုင်းထားလျက်တိုက်ယူခြင်းဟံအားထုတ်လေ၏ထိုတို့တနာခရစ်တီလာ၍ယေရုရှလင်မြို့ကို တိုက်မိအကြံရှိကြောင်းကို ဟေဇကိသည်သိမြင်လျင်မြို့ပြင်၌ရှိသောစံရီကိုဖျက်ခြင်းဟံမူမှတ် စစ်သူကြီးတို့နှင့်တိုင်ပင်၍သူတို့သည် ဝိုင်းလုပ်ကြ၏။အာရှုရိရှင်ဘုရင်တို့သည်လာ၍များစွာသော ရေကိုအဘယ်ကြောင့်တွေ့ရမည်နည်းဟု လူများတို့သည်ဆိုလျက်၊စုဝေး၍စမ်းရေတွင်းရှိသမျှကိုပိတ်ကြ၏။ပြည်အလယ်၌စီးသောချောင်းရေကိုလည်းဖြတ်ကြ၏။ဟေဇကိသည်လည်းကိုယ်ကိုခိုင်ခံ့စေ၏။ပြိုသောမြို့ရိုးရှိသမျှတို့ကို ပြုပြင်၍၊ရဲတိုက်တို့နှင့်တညီတည်းတည်၏ ပြင်မျိုးရိုးကိုလည်းတည်၏ဒါဝိမြို့၌မိန်လောရဲတိုက်ကိုလည်းပြုပြင်၍များစွာသောလှံလက်နှင့်ဒိုင်းလွှားတို့ကိုလည်းလှုပ်လေ၏လူများတို့တွင်တမှုတို့ကိုခံထား၍မြို့လမ်းမ၌စုဝေးစေသဖြင့်အားပေးသောစကားကို ပြောလျက်ခွန်အားယူ၍ရဲရင်ချင်းရှိကြလောအာရှုရိရှင်ပြည်နှင့် သူ၌ပါသောအလုံးအရင်းအပေါင်းတို့ကြောင့်မကြောက်ကြနှင့်။စိတ်မပျက်ကြနှင့်။ငါတို့ဘက်၌နေသောသူတို့သည် သူ့ဘက်၌နေသောသူတို့ထက်သာ၍များကြ၏။သူ့ဘက်၌လူလက်ရုံးရှိ၏။ငါတို့ဘက်၌ထောက်မ၍စစ်ကူတော်မူသောငါတို့၏ဘုရားသခင်ထာဝရဘုရားရှိတော်မူသည်ဟုမိန့်တော်မူ၏။လူများတို့သည်ယုဒရှင်ဘုရင်ဟေဇကိ၏စကားကိုကိုးစားကြ၏။ အငယ်9မှ19ထိုနောက်အာရှုရိရှင်ဘီတနာခရိတီဘူချီအပေါင်းတို့နှင့်တကွလာခိရှမြို့ကို ဝိုင်းထားစဉ်တွင်မိမိကျွန်အချို့ကိုယေရုရှလင်မြို့ယူဒရှင်ဘီဟေဇကိထံသို့၎င်းယေရုရှလင်မြို့၌ရှိသောယူဒလူအပေါင်းတို့ရှိရာသို့၎င်းစေလွတ်၍အာရှုရိရှင်ဘီတနာခရိမိန်တော်မူဒီကတင်တို့သည်ယေရုရှလင်မြို့၌ဝိုင်းထားခြင်းကိုခံခြင်းဟံအဘယ်သို့ ခိုလုံကြသနည်းဟေဇကိကငါတို့၏ဘုရားသခင်သာရဘုရားသည်ငါတို့ကိုအာရှုရိရှင်ဘီရင်လက်မှကယ်လွတ်တော်မူမည်ဟုဆိုလျက်မွတ်သိခြင်းရေငတ်ခြင်းအပြင် အသေးခံရသည့်တိုင်အောင် ကိုကိုစွန့်ပစ်စေခြင်းဟာတင်တို့ကိုဖျားယောင်းသည်မဟုတ်လောထိုဟေဇကိသည်ဒါရုဘုရား၏မြင့်သောအယက်ဌာနနှင့်ရစ်ပလင်တို့ကိုပယ်၍တင်တို့သည်တခုတည်းသောရစ်ပလင်ရှိမှ ကိုးကွယ်ရမည် ထိုယဇ်ပလ္လင်ပေါ်မှာနံ့သာပေါင်းကိုမီးရှို့ရမည်ဟုယုဒပြည်သူယေရုရှလင်မြို့သားတို့ကို မိန့်တော်မူပြီမဟုတ်လော။ငါနှင့်ငါ့ဘိုးဘေးတို့သည် အတိုင်းတိုင်းအပြည်ပြည်တို့၌အဘယ်သို့ပြုသည်ကို သင်တို့မသိကြသလော။အတိုင်းတိုင်းအပြည်ပြည်ဘုရားတို့သည်မိမိတို့ပြည်များကိုငါ့လက်မှကယ်လွှတ်ခြင်းငှါတတ်စွမ်းနိုင်သလော ငါဘိုးဘေးအကုန်စင်ဖြစ်စည်းသောတိုင်းနိုင်ငံတို့၏ဘုရားတို့တွင်အဘယ်မည်သောဘုရားသည်မိမိပြည်ကိုငါလက်မှကယ်လွတ်ဘူးသနည်းတင်တို့၏ဘုရားသည်တင်တို့ကိုငါလက်မှအဘယ်သို့ကယ်လွတ်မည်နည်းတို့ဖြစ်၍ဟေဇကိသည်တင်တို့ကိုမလှည့်ဆန်းစေနှင့် ထိုတို့မဖျားယောင်းစေနှင့် သူစကားကိုမယုံကြနှင့် အခြားသောတိုင်းနိုင်ငံ၌ ကိုးကွယ်သောဖျားမြည်မျှသည်မိမိပြည်ကိုငါလက်မှ၎င်းငါဘူးဘေးလက်မှ၎င်းမကယ်လွတ်နိုင် ထိုမြမကတင်တို့ဤဖျားသည်တင်တို့ ကိုငါလက်မှမကယ်မလွတ်နိုင်ဟုမှားလိုက်လေ၏သူကျွန်တို့သည်သာရရှင်ဘုရားသခင်တစ်ဖက်ဘုရားသခင်ဤကျွန်ဟေဇကိတစ်ဖက်၌တာ၍ပြောဆိုကြ၏ထိုမှတပါအခြားသော တိုင်းနိုင်ငံဘုရားတို့သည် မိမိတို့လူများကိုငတ်လက်မှမကယ်မလွတ်နိုင်သည်နီးတူဟေဇကိကိုးကွယ်သောဘုရားသည်သူ၏လူများကိုငတ်လက်မှမကယ်မလွတ်ရဟုဣဒရေလမျိုး၏ဘုရားသခင်သာရဘုရားကိုကဲ့ရဲ့ပြစ်တင်သောစာကိုရေး၍ပေးလိုက်သေး၏တဖန်မြို့ရိုးပေါ်မှရှိသောယေရုရှလင်မြို့သားတို့ကိုချင်းချုပ်နှောက်ယှက်၍မြို့ကိုတိုက်ယူနိုင်အောင်ယူဒဘာသာစကားအဖျင်ကျဲသောအတန်နှင့်ကြွေးကြော်ကြ၏ လူတို့လက်ဖြင့်လှုပ်သောဖျားမြေကြီးသားများကိုးကွယ်သောဖျားတို့နှင့်ယေရုရှလင်မြို့ဖျားသခင်ကိုရော၍ကဲ့ရဲ့ကြ၏အငယ်20မှ23ထိုအကြောင်းကြောင့်ဟေဇကိမင်းကြီးနှင့်အာမုတ်သားပရောဖက်ဟေရှာယသည်ဆုတောင်း၍ကောင်းကင်ဘုံသို့ဟစ်ခေါ်သဖြင့်ဒါဝရဖျားစေလွတ်တော်မူသောကောင်းကင်တမန်သည် အာရှုရိရှင်မြင်တတ်၌ခွန်အားကြီးသော သူရဲများတတ်မှု စစ်ကဲများအပေါင်းတို့ကိုသုတ်သင်ပယ်ရှင်းလေ၏။ရှင်ဘုရင်သည်မျက်နှာပျက်လျက်မိမိပြည်သို့ပြန်သွား၏။မိမိဘုရား၏ဗိမာန်သို့ရောက်သောအခါ၊မိမိသားရင်းတို့သည်ထားနှင့်သတ်ကြ၏။ထိုသို့ထာဝရဘုရားသည်ဟေဇကိနှင့်ယေရုရှလင်မြို့သားတို့ကို အာရှုရိရှင်ဘုရင်လက်မှ၎င်း၊အခြားသောရန်သူလက်မှ၎င်းကယ်လွှတ်၍၊အရပ်ရပ်၌စောင့်မတော်မူ၏။အများသော သူတို့သည်ယေရုရှလင်မြို့သို့ ထာဝရဘုရားဖို့ပူဇော်တကာကို၎င်းယူဒရှင်မြေဟေဇကိထံသို့လက်ဆောင်ပနာကို၎င်းဆောင်ခဲ့ကြသဖြင့်ဟေဇကိသည် ထိုကာလမှစ၍ခတ်သိမ်းသော လူမျိုးရှိမှဘုံကြီးတော်မူ၏အငယ်24မှ26ထိုကာလခါဟေဇကိမင်းသည်တေနာဆွဲ၍ထာဝရဘုရားအားဆုတောင်းသဖြင့်ဗျာဒိတ်တော်နှင့် ထူးဆန်းသောတကူတော်ကိုခံရ၏ သို့ရာတွင် ဟေဇကိသည်မိမိခံရသောကျေးဇူးတော်နှင့်အထိုက်အလျောက်မကျင့်၊ထောင်လွှားသောစိတ်ရှိ၏။ထိုကြောင့်သူ၌၎င်း၊ယုဒပြည်နှင့်ယေရုရှလင်မြို့၌၎င်းအမျက်တော်ထွက်လေ၏။သို့ရာတွင်ဟေဇကိသည်မိမိစိတ်ထောင်လွှားသောအပြစ်ကြောင့်၊ယေရုရှလင်မြို့သားတို့နှင့်တကွကိုယ်တိုင်ကိုယ်ကိုနှိမ့်ချသောကြောင့်၊လက်ထက်တော်ကာလတွင် ထာဝရဘုရား၏အမျက်တော်မသက်ရောက် အငယ်29မှ31ဟေဇကိသည်များစွာသော စီးစိမ်ဥစ္စာဂုံတရေရှိ၏ရွှေငွေကြောက်မြတ်နန္တာမျိုးဒိုင်းလွှားနှမျောပွေသောတစားတူထားရာဗန္တာတိုက်များကိုတီလေ၏စပကြီးများစီစပြည့်တူထားရာတိုက်များတရိษံမျိုး တင်းကုန်များတိုးချံများကိုလည်းလှုပ်လေ၏ ကိုယ်အဖို့မြို့တို့ကိုတည်၍များစွာသောသိုးနွားတို့ကိုလည်းဆည်းပူးလေ၏။ဘုရားသခင်သည်များစွာသောဥစ္စာကိုပေးသနားတော်မူ၏။ထိုမှတပါး၊ဟေဇကိသည်ဂိဟုန်အထက်ချောင်းရေကို ပိတ်၍ဒါဝိဒ်မြို့အနောက်ဘက်သို့တည့်တည့်စီးစေ၏။ထိုသို့ဟေဇကိသည်ပြုလေရာရာ၌အကြံထမြောက်၏။သို့ရာတွင် နိုင်ငံတော်၌ဖြစ်သောအံ့ဘွယ်သောအမှုကို မေးမြန်းစေခြင်းဟံဘာဘူးလုံမင်းတို့သည်တန်တမန်ကိုဆေလွတ်သောအမှုမှဟေစကိမင်းသဘောကို အကုန်စင်သိခြင်းဟံဘုရားသခင်သည်စုံစမ်း၍အလွတ်ထားတော်မူ၏အငယ်32 33ဟေဇကိပြုမှုသော အမှုရာကျွင်းလေသမျှတို့နှင့်ဂျေစုပြုခြင်းအရာသည် အာမုတ်သားပရောဖက်ဟေရှာယ၏ယူပါယုံကျမ်း ယုဒရာဇဝင်ဣသရေလရာဇဝင်၌ရေးထားလျက်ရှိ၏ဟေစကိသည်ဘိုးဘေးတို့နှင့်အိပ်ပျော်၍ဒါဝိဒ်၏သားတော်မြေတော်တို့တင်းကြိုင်းတွင် အမျက်ဆုံးသောတင်းကြိုင်း၌တင်းကြိုခြင်းကို ပြုလေ၏ယုဒပြည်သူယေရုရှလင်မြို့သားအပေါင်းတို့သည်ဟေစကိအနှိမ့်ဆက်ရောက်သောအခါဂုံတရီတော်ကိုချီးမြှောက်ကြ၏သားတော်မနာရှေသည် ခမည်းတော်အရာ၌နန်းထိုင်၏